ထိခိုက်ဆုံးလျှောက်ထားပါတယ်ဗျာပါဒနာရိတာအင်းနဲ့သတင်းသုံးလုံးရသောဘာညာတော်ရှင်များနဲ့တကွအမျိုးသားအမျိုးသမီးယောဂီအားလုံးဘုဒ္ဓသာသနာ့ဥက္ကအဖွဲ့မှုဆောင်များဤတည်တည်အဖွဲ့မှုဆောင်များနဲ့အမျိုးသမီးယောဂီသောဆောင်ရေးအဖွဲ့မှုဆောင်များအပါဝင်အားလုံးသောပိဋကပေါင်းစုကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးနဲ့တကွဓမ္မထာနာသရိယဆရာတော်များ ပညာတော်များကိုရေကျွပူဇော်တော်ပဲအနေအချင်းပူဇော်လိုကြပါလိမ့်ဗျာပထမရှိဥစွာကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးအားပူဇော်တော်ပါလိမ့်ဗျာဆရာတော်ဘုရားကြီးအားဓမ္မပူဇာဖြင့်ပူဇော်တော်ပြီးနောက်ဆရာတော်ဘုရားကြီးဩဝါဒကိုအားလုံးနာယူလိုကြပါလိမ့်ဗျာဆရာတော်ဘုရားကြီးဩဝါဒပေးပြီးနောက်ဆရာတော်ဘုရားကြီးကျောင်းတော်သို့ပြန်ကြွပြီးတဲ့အခါ နာရကဆရာတော်များကိုစားသမထာနာပြည့်ဆရာတော်တပါးကအကတော့ခံရဖြစ်ပါလေဗျာဆရာတော်ဆရာများကိုကတော့ပြီးတဲ့နောက်အာလုံသောပိဿာပေါင်းတော်ကောင်းတို့ကမိမိတို့ရဲ့အသက်တိတ်္ခာဂုံဝါကြီးရကုန်သောပုဂ္ဂိုလ်တို့ဟာအသီးအသီးကတော့ကြရန်ဖြစ်ပါကြောင်းပြောသေးသေးများစွာလျှောက်ထားပါလေဗျာခုကတော့ရမှာဆရာတော်ဘုရားကြီးကိုကတော့ရ၌အာလုံသောသံဃာတော်များနဲ့တကွ လာသည်မြသေတာပေါက်ကျော်ကောင်းတို့ကညီညွတ်စွာဖြင့်ဩဃာတသတော်ရံဖြစ်ပါရဲ့။ဘုရား။အာ ည်ဆုံးတော်မူသောဘုရားယရနာသောဃာတဂုံဆိုင်သော၆ဝါသောကုဏတော်နှင့်ပြည့်စုံတော်မူသောတရားယရနာဒုတိဗန္နာဂုံဆိုင်သော၉ဝါသောကုဏတော်နှင့်ပြည့်စုံတော်မူသောသံဃာယရနာဒီဟုသောယရနာများသုံးပါးနှင့်လည်းဝါဆရာတော်ရှင်သာတို့ကိုယောဂီများနောလည်းမိုးရစိကုတ်ပုဇော်ခုမြတ်မှာလည်းကြောကြတော့သနာမကုသိုလ်ကစေရနာယဉ်ရှိသည့်အတိုင်း လူတော်ပူဇော်ကြသောဓမ္မဒါနကုသိုလ်စေတနာတွေသွန်အားနိဝါရောကြောင့်ဘေယအန္တဝိရမြဓမ္မခါခါသိင်းခြင်းလို့ညဉ့်ညဝိကွာကြ၍အသက်ရှိခြင်းနာကင်းခြင်းကြမှာခြင်းချမ်းသာနေခြင်းသရှိသော အလိုရှိအတောင်းနာသောလောကီလောကုတ္တကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နဲ့ပြည့်စုံကြပါစေ တိယမိဗုဒ္ဓံသရဏံဂစ္ဆာမိဒုတိယမိဓမ္မံသရဏံဂစ္ဆာမိဒုတိယမိသံဃံသရဏံဂစ္ဆာမိသတိယမိဗုဒ္ဓံသရဏံဂစ္ဆာမိတတိယမိဓမ္မံသရဏံဂစ္ဆာမိတတိယမိသံဃံသရဏံဂစ္ဆာမိသတိယမိဗုဒ္ဓံ ဒိနာဒါနာဝေရဏိသိက္ခာသမာရိယာမိ အဗြမစရိယဝရဏိတိကာသနမာရိယာမိမုသာဝါရဝရဏိတိကာသနမာရိယာမိသုဝါမေရယမေဇပမာရဏဝရဏိတိကာသနမာရိယာမိ ဒီကာလဘောဇနာဝရမိသိကာသံသမာရိယာမိနိသဝိဒဝါရိဒဝိတုကသန္တနာမာလာကနာဘုဇေပနာဓာရဏမာနနာ ဝိပုဒနာဌာနာဝရမိတိကာသံသမာရိယာမိဩဇာသေနမဟာသေနဝရမိတိကာသံသမာရိယာမိဣဒံမေပုညံအာသခယဝဟံဟောတုအခုစီကအပွဲတွေ ဝါจิตတိုင်းဝါจิตတိုင်းလူရန်ပူဇော်နေကြတာဟိုဒီအနေလိုက်ရတရက်ကိုနေ3ရက်3ရက်နေ4ရက်နေကြလို့ရှိရင်သံဃာတွေကိုတန်ကြီးကလူထားတဲ့ဝတ္ထုငွေအကြောင်းပြုပြီးတော့သံဃာတွေဆုံးကဝေရတွေညွှန်ကြတာအခုလူရောဇာတွေလည်းအဲ့ဒီရောတွေ့ရင်ကောင်းပါတယ်ပို့ပြီးဘာလို့လဲဆိုတော့ဘုန်းကြီးတွေပါတဲ့တူတယ်ဘုန်းကြီးသုံးရတာဘုန်းကြီးသုံးတာလည်းမဟုတ်ပါဘူးဘုန်းကြီးလည်းမသုံးနိုင်ပါဘူး သံဃာတွေလည်းသုံးရသံဃာတွေအာရုံပြုပြီးခုလိုခါကာလသံဃာတွေလည်းပူဇော်တဲ့ခါကာလဖြစ်တော့သံဃာတွေပဲအာရုံပြုပြီးရွှေရင်ပိုကောင်းပါလေသံဃာရှိတဲ့ပြေနာကအများဆုံးပါလေဣဒာမေပုညံအာသခယဝဟံသောတုသဝကာမဖြစ်ဖြစ်လူရန်ယံဤရအပ်သော ဖူးငွေတော့မှာသစ္ခေါ်လတန်တော်ဟန်တော်တို့အားအဆက်တော်ဒုယာယာပစ္စည်းတော်ကို၎င်းဘုမတပါသာဝေသုံးဝေမျိုးမျိုးသောဘဝပစ္စည်းတော်ကို၎င်းအင်္ဂါတော်အား ူရန်ပါကုန်၏ဒီကောင်းမှုသည်အရောတရား၄ပါးတော့၏ဘုညာကုံကြောင်းဖြစ်သောဘိညာဘုညာနိဗ္ဗာန်ကိုသစ္ဆောင်ပါစေတည်းဒီကောင်းမှုကြောင့်ဤတော်တော်သည်ဘေးရန်အန္တရာယ်ဟူသောညတော်ဟာ ခါသည်ကျင့်လိုကြရဲ့အသက်ရှင်ခြင်းနာကင်းခြင်းကျမ်းမာခြင်းသံသာများခြင်းသတ်ရှိတော်ဘုလားတောင်းလာတော်ကောင်းကျိုးချမ်းသာသံဃာပေါင်းတို့နှင့်သာခသည်ပြည့်စုံကြ၍ ကသိန်းတို့ဤဉာဏ်ရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောလင်ညာသာရောက်ရပါလောကုန်၏ဘုရားကရဏိနာဘုရားယရဏတရားယရဏသံဃာယရဏသကုဝေသမသာတယ်ကွာအရှင်ကသမန္နာတိုင်းငါးစပါးနဲ့ပြုသောဘောဓတံဝုဒ္ဓသာရဝံကရမယောမြောင်ကြရအောင်ကောင်းဝန်သာဒိနေသချရဗမာပြမမေသောတိတရားဖြင့် သံပါရိထပြည်ပြည်ပြည်စုံအထုကြကုန်ညစင်နဲ့တိုင်းဟောကြတဲ့အခါကာလမှာအဖွဲ့ကစီစဉ်ပြီးတော့ဘုန်းကြီးတွေလည်းကသံဃာတော်တွေပူဇော်ကြအဲကုသိုလ်ကောင်းတွေထားပြီးတော့ကြွားကြတာပါပဲ။ အဖွဲ့ဝင်ပုဂ္ဂိုလ်တွေရောအဖွဲ့ကိုအကြောင်းပြုပြီးတော့လူသားနဲ့ပုဂ္ဂိုလ်တွေရောဒီဌာနမှာလာရောက်ပြီးတော့တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေရောမိမိတို့စေတနာအားလျော်စွာကုသိုလ်ကောင်းမှုတွေအများကြီးပွားနေတာပဲ။ဒါဝန်သားစရာကောင်းပါလေ။ဒီကပုဂ္ဂိုလ်တွေကဒီကောင်းမှုလုံးကောင်းနဲ့အာရုံပြုမယ်ဆိုရင်ကြီးညိုစရာ ဝမ်းမြောက်စရာဝမ်းသာစရာပဲဒီကပုဂ္ဂိုလ်ကြီးလည်းကုသိုလ်ပွားများပါပဲမနကောင်းပါလေဒါတွေတော့ဘုရားတရတိုးတပြီဘာလို့ရမလဲတိုက်တွန်းကြတယ်မရှိပါဘူးအခုဆောင်ရပြီးတဲ့ဥစ္စာတွေပဲမနဝန်အားရစရာဝမ်းသာစရာကောင်းနေတာပါပဲမိမိတို့အတွက်ကုသိုလ်ရှိပွားနေမြတ်စွာဘုရားဟောကြားတဲ့တရားတွေနဲ့စဉ်းစားတယ်လို့ရှင်တော့ကာရာလေးတစ်ခုကပေါ်လာတယ်သောသောကမဟုတ်ခွင့်ရတယ် သင်္ဃာလည်းဟောနေကြပါတရားအသိတော်မဟုတ်ပါဓမ္မောဟဝေရဂတိဓမ္မစာရိဓမ္မောသူစိန်တော်ဒုက္ခမဝေတိဧတာနိသာသောဓမေသူစိန်နေနာဒုက္ခတိံကစ္စတိဓမ္မစာရိဓမ္မရကိတပုဂ္ဂိုလ်အကြောင်းပြုပြီးတော့ဟောထားတဲ့ဂါထာတွေတဲကောင်းလို့ဓမ္မဟဝေရဂတိဓမ္မစာရိ ဓမ္မစာရိတရားကိုကျင့်လေရှိသောပုဂ္ဂိုလ်ကိုဓမ္မောသူတော်ကောင်းတရားကအဝေစင်စေရကတိစောင့်ကြောက်တတ်၏တရားကျင့်တဲ့ပုဂ္ဂိုလ်တရားကစောင့်ကြောက်တယ်တင့်တော်တဲ့အစာအာဟာရတွေစားတဲ့ပုဂ္ဂိုလ်တွေအဲဒီစာအာဟာရနေစောင့်ကြောက်လို့ကြမ်းပါရဲ့အားရှိရဲ့ ဆေးတွေလည်းပဲသင်တော်တဲ့ဆေးတွေကိုမြူရဲသုံးဆောင်တဲ့ပုဂ္ဂိုလ်တွေဆေးကနေပြီးတော့စောင့်ကြလို့ကြမ်းမာကြတယ်အဲလိုပဲတရားကျင့်လို့ရှိရင်အဲဒီကျင့်တဲ့တရားကနေပြီးတော့စောင့်ရှောက်ပါတယ်လောကလူချမ်းသာတော့ငါချမ်းသာတော့အဲဒီချမ်းသာနဲ့ပြည့်စုံအောင်စောင့်ရှောက်တယ်ဘုရားအန္တရာယ်ကင်းအောင်စောင့်ရှောက်တယ်နောက်ဆုံးဆင်းရဲကသိငြိမ်းတဲ့နိဗ္ဗာန်ရောက်အောင်လည်းစောင့်ရှောက်တယ် ကောင်းပါလေသူကတရားရှင်းတဲ့ပုဂ္ဂိုလ်တရားကဆောက်ရှောက်ဟိုဒီမှာလာပြီးတော့တရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းတရားကိုယုံကြည်လင်းမြတ်ပြုပြီးတော့အားထုတ်နေလို့ရှိရင်အဲဒီတရားတွေကဆောက်ရှောက်တာပဲယုံကြည်လူကြီးစားစားနဲ့အားထုတ်ဖို့အရေးကြီးတာဒါနာဣဒာမှာလာရောက်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေအဟောင်းကြီးအသေးသေးကြီးတရားကိုအလေးမြတ်ပြုပြီးကြတာ ကျင့်သုံးကြဝယ်တော့အရေးကြီးတာကျင့်သုံးလို့ရှိရင်အဲဒီတရားကနေပြီးတော့ကောင်းကျိုးတွေကိုစောင့်ရှောက်ပေးသိနေရကြတယ်အခုဒီမှာအဖွဲ့ပုဂ္ဂိုလ်တွေလည်းဒီမဟာသာသနာရေးတာကြီးဈာရှည်တည်တန်းအောင်တိုးတက်အောင်ကြီးပွားအောင်ဆိုပြီးတော့ဆောင်ရွက်နေတာမနာဆင်ပြေပါလေမနာကိုဆင်ပြေပါလေဒီမှာသာသနာရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်တာတွေအကုန်လုံးပါလား မောရသာနာလောကအဖွဲကမောဟဖြစ်ပြီးဖွဲကလည်းသူကသူနန်းဆင်းပြေတာသူညာနဲ့ညာကြပါဒီရင်ပုဂ္ဂိုလ်ကလည်းဒီဒီဌာနမှာလာပြီးတော့ထောက်ပညာဒီဌာနညာလည်းအများကြီးပဲနာဆင်ပြေပါလေအဲဒါတော်တော်ကောင်းတရားတွေကိုမိမိတို့ကပြုနေပြုနေတာအဲဒီတော်ကောင်းတရားတွေကအခုမြင်မောက်တင်မဲ့တော်ကောင်းတွေအများအားဖြင့် ချီးမွမ်းစရာကြီးညိုစရာတွေပဲဘာမှပြည့်စုံစရာမရှိဘူး။သာမန်များဘဝကြတော့လည်းအဲ့ဒီကုသိုလ်တွေကအကျိုးပေးပြီးတော့မြင့်မြတ်တဲ့လူဘဝတွေနတ်ဘဝတွေဖြစ်ပြီးဒီဘဝချမ်းသာသွားမှာလေ။ပြီးတော့ဒီမှာဆောင်ရနေတဲ့ပုဂ္ဂိုလ်တွေကတရားလည်းအထုတ်ပြီးတော့ပုဂ္ဂိုလ်တွေများပါတယ်။အဲဒီအထုတ်တဲ့ပုဂ္ဂိုလ်ကလည်းအထုတ်ပြတဲ့ပုဂ္ဂိုလ်တွေမှာ ပါရမီကျင့်ဝတ်တရားတွေကပြည့်စုံနေတယ်ပြည့်စုံပြီဆိုတော့နောက်တဲမကြခင်ပဲမညာပညာနိဗ္ဗာန်တွေကိုမြင်မှပြုပြီးဆင်းရဲကတိငြိမ်းပါပဲဆင်းရဲကတိငြိမ်းမှုရတယ်အဲဒါတရားကျင့်တဲ့ပုဂ္ဂိုလ်တရားကနေပြီးတော့ဆောင်ရတာဓမ္မဇာတိသူတော်ကောင်းတရားကိုကျင့်သောပုဂ္ဂိုလ်သည်ဓမ္မဇာတိတရားသူတော်ကောင်းတရားကျင့်သောပုဂ္ဂိုလ်ကိုဓမ္မသူတော်ကောင်းတရားက အဝေးစင်းစေရကတိစောင့်ကြောက်တတ်၏ဌာနကုသိုလ်ဖြစ်ဖြစ်သီလကုသိုလ်ဖြစ်ဖြစ်ဘာဝနာကုသိုလ်ဖြစ်ဖြစ်သူတော်တရားစတရားမှန်တွေကိုကျင့်သုံးလေ့လာလို့ရှိရင်အဲ့ဒါတွေကနေပြီးတော့စောင့်ကြောက်တယ်ဒီပါချမ်းသာအောင်လဲစောင့်ကြောက်တယ်ဘုရားနဲ့ကင်းအောင်လဲစောင့်ကြောက်တယ်အဲ့ဒါတွေကအမှန်ကိုအားရကြဝန်တာကြတွေပါပဲဒီမှာ ဟိတာဘောကနေပြီးဆောင်ကြလို့ဒီဟိတာကြီးတွတ်တက်ကြီးပွားနေတာလည်းအမနာကအာဝဇ္ဇကောင်းတာပဲ။များသောပုဂ္ဂိုလ်တွေအတွက်အများကြီးကျုံများပါလေလာလာပြီးတော့အားထုတ်ကြ။ဒီလိုသာဆောင်ကြမှုမရှိရင်အားထုတ်ကြရအဆင်မပြေဘူး။ဒီမှာအားထုတ်ကြရအဆင်ပြေတာအားလည်းထုတ်လည်းထုတ်ကြတာစိတ်ညာကြ။อืมအဲဘုရားအောင်တရားကနေပြီးတော့မျက်မှောက်ကိုဆောက်ရှောက်နေ သံသာမြာဘွားကြတော့လေကောင်းစားချမ်းသာသွားမှာလေမနဝဒပြေကောင်းပါဓမ္မသူစိန်သောဒုက္ခမဝတိသူစိန်သောကောင်းစွာခြင်းအပ်သောဓမ္မတရားသည်ဒုက္ခချမ်းသာအဝတိဆောင်ပေးရသည်ကောင်းစွာခြင်းလို့ရှင်အဲဒီခြင်းနဲ့သူတော်ကောင်းတရားကနေပြီးတော့ချမ်းသာဆောင်ပေးရတယ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းချမ်းသာဆိုတာလို့ရှိရတာလဲ လူပုဂ္ဂိုလ်မဟုတ်ပါဘူးဒိဋ္ဌာန်ရောဘာရောဘယ်သာတဘာဖြစ်ဖြစ်ချမ်းသာတော့လို့ရှိနေကြတာအဲချမ်းသာလို့ရှိတဲ့ပုဂ္ဂိုလ်ကြီးချမ်းသာရခြင်းချမ်းသာအောင်လို့ဟာသူတော်ကောင်းတရားကျင့်မှာဓမ္မသူစိန်တော်တရားကိုကောင်းအောင်ကျင့်မှာဒေါသကျင့်လို့မဟုတ်ကောင်းအောင်လည်းကျင့်မှာသာနာကုသိုလ်ဖြစ်ဖြစ်သုလကုသိုလ်ဖြစ်ဖြစ်ဘာဝနာကုသိုလ်ဖြစ်ဖြစ်ကောင်းအောင်ပြည့်စုံကျင့်လို့ရှိရင်အဲဒီ သူတော်ကောင်းတရားကနေပြီးတော့ဒုက္ခံအာဝတိချမ်းသာဆောင်ပေးတယ်မိမိတို့လိုချင်တဲ့ချမ်းသာမျက်မှောက်မှာချမ်းသာဖို့အဲဒါလည်းဆောင်ပေးတာနောင်တန်မြတ်ဘုရားဒီမှာချမ်းသာဖို့လည်းဆောင်ပြီးနောက်ဆုံးကြလို့ချင်းရှင်ရကသိရင်နဲ့နိဗ္ဗာန်လည်းဆောင်ပေးသွားမှာနာကောင်းတယ်အဲဒါလည်းကောင်းပါနာဒုဒိင်ကိစ္စတိဓမ္မစာရီဓမ္မစာရီတရားကိုကျင့်သောပုဂ္ဂိုလ်သည်ဒုဒိင်ဆင်းရဲသောဘဝသို့ဆင်းရဲသောဂတိဘဝသို့နာဂစ္စတိမြောက်ရတော်မူ အဲတရားကျင့်လို့ရှိရင်အကျိုးပေးုံနေမှာပေါ့မကောင်းရလည်းမရောက်တော့ဘူးတဲ့ဒုက္ခတိဒုက္ခတိဘဝကြီးမရောက်ဘူးတို့ဒီဘဝနောက်ဘဝတော့ဘဝတော့မဟုတ်ပါဘူးဆိုတာမကောင်းသောအကျိုးတွေကိုလည်းပဲမပေးဘူးကအကုန်လုံးပဲအဲဒုက္ခတိဘဝကလည်းကျင်းတယ်ဆင်းရဲတွေကလည်းကျင်းတယ်ဧတာနိတ္တသောဓမေသူစိန်နေဧတာဤဒီကား သူစိန်နေကောသောလေးကျင်သောဓမေတရား၌သူစိန်တော့ဧတာနိသောဧတာအာနိတာသောဧသောဤဒီကသူစိန်နေကောသောကျင်သောဓမေတရား၌အာနိတာသောအကျိုးအာနိသင်ပဲအဲ့ဒါကကောင်းကျိုးတွေဆောင်ရွက်ပေးတယ်ဆန္ဒတွေဆောင်ရွက်ပေးတယ်ဆင်းရဲကသုံးရောက်တယ်ဆိုတော့ဗျာကောင်းစွာကျင့်တဲ့တရားရဲ့အကျိုးအနိသင်တဲ့တရားကနေဒီကောင်းသောခြင်းက အဲဒါဒါနအကျင့်ရှိတယ်သီလအကျင့်ရှိတယ်သမာဓိအကျင့်ရှိတယ်ပညာအကျင့်ရှိတယ်အခုဒီမှာသူရနေတဲ့ပုဂ္ဂိုလ်တွေဒါနအကျင့်နဲ့မပြတ်ပွားနေတာပါပဲတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေကလည်းအဲဒီလည်းပဲသီလလည်းပြည့်စုံသမာဓိလည်းဖြစ်တာများခြင်းအာထုတ်ပညာလည်းဖြစ်တာများခြင်းအာထုတ်နေတော့အဲဒါလည်းသဘောတရားတွေပွားများနေတာပါပဲ။ အဖွဲ့ဝင်ပုဂ္ဂိုလ်တွေကလည်းဒီလိုဒီလိုအောင်တရားတွေပွားများအောင်ဆိုပြီးတော့ဆောင်ရတာနာနာကြတယ်ကိုယ်အတွက်တာမဟုတ်အများအတွက်အများကိုကျေးဇူးများအဲ့ဒါဟာသူတော်ကောင်းတရားရဲ့အာနိသင်အကျိုးအာနိသင်ပဲတဲ့ကောင်းကျိုးတွေကြားတော့ဧတာနိဒံတော့ဧတာအာနိဒံတော့ဧတာဧတိအာနိဒံတော့အကျိုးရဲ့ဘယ်သူအကျိုးတော့ဆို မေတ္တာမိတာဓမေသူစိန်နဲ့သူစိန်နဲ့ကောင်းစွာကြတာဓမေတရား၌ရနိုင်တဲ့အကျိုးတွေကောင်းစွာကျင့်တဲ့ဒါနပိတာဘာဝနာကုသိုလ်တရားအကြောင်းပြုပြီးတော့ရတဲ့အကျိုးတွေပဲဒီကျိုးတွေမနာကောင်းပါလေအဲ့ဒါကြီးပြည့်စုံပြီးနေတော့မွန်းလာကြပါပဲခွန်ကြီးကနောက်ထားပြီးတိုက်တွန်းကြလည်းမရှိပါဘူးဒါကြီးပြည့်စုံနေပါပြီတရားတွေလည်းခဏခဏဟောနေရတော့ ဒီမှာတရားနာပြီးတော့တရားတွေဆုံးတော့ပါဘုန်းကြီးတို့အစ်စ်တော်မှာတရားဟောကြအောင်ကြည့်ပါဦးอืมတရားတွေကပြည့်စုံနေတာပါပဲဒါကြောင့်အချိန်တူလို့လည်းတော့ဆိုရင်တော့ပါရင်နောက်ပြကမနာကြရတယ်မြေပါတို့ရှင်သာတွေပြောမှမရဆရာကြတာပြောမှမဟုတ်ပါဘူးသူတို့ကအဲဒီလိုသစ္စာပြောကြရတယ်ဓမ္မရောတရားကိုကျင့်ကြတယ်အခုမြစ်ပတ်လည်းအချင်း ဝါကျွတ်တဲ့ခါကာလမှာဘုရားသာသနာ့ဘုရားဖွဲ့ကကောင်းဆောင်ပြီးတော့အားလုံးဘုရားကောင်းတရားကြီးကျင့်ရအဲ့ဒါကြီးအင်းမျိုးလိုအပ်တဲ့ကောင်းကျိုးချမ်းသာရသွားဖို့ပဲဆင်းရဲတွေကကျင်းလို့သွားဖို့ပဲအောက်ဆုံးဆင်းရဲတာတွေနေနေရဒီကရောက်ဖို့ပဲတို့ဖြစ်တော့ကြောင့်ညသာပြောကြတဲ့အတိုင်းဘုရားကောင်းတရားတွေမိမိတို့စွမ်းနိုင်ကြကြည့်ကြအားထုတ်ခြင်းဖြင့် ဘေးရအန္တရာယ်ကမများတော့မှကင်းလို့ကြရင်မိတယ်လို့ကြရသောလောကီလောကုတ္တာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတော်ဖြင့်ပြည့်စုံကြပါစေ။